ဒီကလူလိုထက်တန်စားသီးဆောင်ပါလာတရားတွေအထုချင်းဖြင့်စိတ်ရည်ချေကိလေသာဖြစ်စဉ်ကိလေသာရောက်ကောင်းဆိုအပြုအမူတွေပြုပြီးတော့ကောင်းဆိုဘဝတွေရတဲ့ဖြစ်စဉ်ပေါ့ တရားဖြစ်စမှာစာပြောပြောလို့ရှိရတော့ဝဆင်းရဲပါလေဥဒုက္ခဥဒုက္ခမှာလွံ့ရောက်ရေးဆိုတဲ့ဥတီချက်ထားပါအယုဒိအယုဒိချက်ထားပြီးတော့ခုလိုထိုက်တန်စွာတရားတွေအထုတ်တဲ့အခါပြည့်ရခြင်းကြီးလုံလုံချုံချုံနဲ့အထုတ်ဖို့ သုဒ္ဓတိကဘာဝနာအကြောင်းစတင်ပြောတော့ပါတယ်။ဘုရားရဲ့ဂုဏ်တော်တော့ဘာမှလောက်ပါပဲ။အရေးကြီးဆုံးအချက်ပြောတော့ပါပဲ။အခုလုံးရတယ်လည်းပဲခွင့်ရဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့တတလုံးတစ်ဘဝလုံးကပေါ့လေ။ ကိုယ်နဲ့ဆုံးထိန်းချုပ်မှုကလည်းမရှိလားတတိနဲ့လည်းကောက်ဝဲမှုမရှိတာတော့ကျွလွန်စောကားတဲ့ကိလေသာနဲ့စိတ်ထဲမှာပြုတ်ထန်တောင်းကြတဲ့ကိလေသာတွေဖြစ်နေတာပါဟုတ်တန်စားအနေထားရောက်လာဒီလိုစိတ်ထဲမှာဖြစ်ပြီးတော့ကျွလွန်စောကားတဲ့အပိုင်းတိရောက်လာတော့လည်းပဲကိလေသာမျိုးကမကုန်သေးတော့ ကြောင်းတိုက်ဆိုင်လာလို့ရှိရင်အကြောင်းတွေပေါ်လာလို့ရှိရင်ယောဂနေပြီးတော့စိတ်ထဲထကြွပြီးတော့ကျุလို့ဆိုကားရဲ့အပိုင်းကြည့်ရောက်ရတာဒီတော့ဆင်းရဲကြီးအကြောင်းဖြစ်တဲ့ကိလေသာတွေပေါ့လေဒါတွေမြစ်ပြတ်ဘာလို့မတတ်နိုင်ကြကြအောင်တော့အောက်တန်းစားဘဝရောက်စေတတ်တဲ့ကိလေသာတွေကိုတော့မြစ်ပြတ်ပြောက်အောင် ပြုလုပ်ဖို့လိုတယ်ဆိုတာပေါ့လေအဲ့ဒီအတိရှိတဲ့ကလေးတော့ထားပါတယ်အဲ့ဒီအတိရှိတာလေးရှိပြီးတော့ပေါ့လေအခုလိုသတိဆောင်ဘာဝနာတရားတွေအားထုတ်ဖို့ဘုရားမြတ်စွာကိုယ်တိုင်လည်းပဲတော့ဘုရားမြတ်စွာအမှုရှိတဲ့အဆူသောမြတ်စွာဘုရားတွေလည်းပဲဒီသတိပဋ္ဌာန်လမ်းကြောင်းမှန်မှန်လျှောက်ပြီးတော့ပေါ့လေမကြည့်ဘူး တိမာမှုမောဟအဝိဇ္ဇာတွေကိုဘောအပြတ်ရှင်းလိုက်တာဘုရားမြတ်စွာဘုရားမတိတာလို့ဘာမှမဖြစ်ဘူးရှင်နှလုံးသွင်းလိုက်လို့ရှိရင်အကုန်လုံးတည်သွားတာဘာလို့ဆိုတော့မတည်ဘူးနဲ့ဒီမှာမှုတွေရှင်းမလိုက်တာဟုတ်လားဒီတော့အညစ်အကြေးတွေရိုင်းစိုင်းတဲ့ဟာတွေကကေဝိစိတ်ကျတော့မြတ်စွာဘုရားဟာအထုအထိပ်ရည်ကျေးစီဖြစ် တိကျတယ်မှန်တယ်အကုန်လုံးသိတော့တတ္တဝါတွေကိုလည်းကျင့်တာသနာပြီးတော့ဒေသနာဉာဏ်နဲ့ဝင်တရားတွေဟောခဲ့တာဟွန်းဒီတော့ဗုဒ္ဓရဲ့ခုံသိဖို့ဆိုတာကတော့သူဟောထားတဲ့တရားရဲ့ခုံကြီးတွေကိုပထမဆုံးစာရွက်အနေနဲ့သိပြီးတော့တတ္တတရားတွေလို့ကြလာဖို့ရပါတယ် နိုးနေတဲ့တတ္တတရားကိုတိပ္ပဌာဘာဝနာတရားနဲ့ပြည့်စုံပြည့်ထောင်ပေးလိုက်တဲ့အခါမှာစိတ်စေခြင်းကစတိညာကြီးအစစ်စစ်ဖြစ်လာပြီဆိုရင်အတ္တတရားကြီးတိုးပါဖွံ့ဖြိုးရောနောက်ဆုံးခိုင်မာတဲ့အနေအထားကြီးရောက်သွားပါပဲဒီလိုအစွမ်းတတ္တိရှိတဲ့တရားရဲ့ခုံလေးကိုပထမဆုံးဖော်ထုတ်လိုက်လို့ရှိရင် သူဟောတတ်တဲ့တရားရဲ့ခုံကိုလက်တွေ့ကျင့်သုံးလို့အကျိုးကျေးဇူးရှိမှသိပြီဆိုရင်ဘုရားရဲ့ခုံတော်လည်းပဲကိုယ်ကိုယ်ကိုယ်ငယ်ရှင်းလင်းစွာပေါ်လာတော့ပါပဲ။ဒါကြောင့်ဆံဃာများမှာဓမ္မပတ်စံတော်မှာပစ္စတိဆိုတာပါ။အတိတရားနဲ့အကျင့်တရားကြည့်မြင်ထားတဲ့ပုဂ္ဂိုလ်ဟာ မှာဖျားဖို့လည်းပဲကြည့်မိသည်ဖြစ်စေမြင်သိလို့ဆိုရပါရဲ့တနည်းအားဖြင့်လည်းပဲဟောထားတဲ့တရားတော်တွေကိုကြည့်မြင်ပါမှဘုရားကိုမြင်တာပဲတရားရဲ့ခုံကြီးကိုသိပါမှဘုရားရဲ့ခုံကြီးကိုသိနိုင်တယ်ဆိုတာပေါ့လေအဲဒါလေးကြီးကြည့်စီခြင်းလို့မလေးကတရားကုံလေးပါဟိုတနည်းတရားကုံလေးပါထည့်သွင်းပြီးတော့ပြောပါတယ် ကိလေသာမျိုးပါမကြံနိလန်းခံကြည့်ရှိပြီးတော့တတရေးမှာအတ္တိတရားနဲ့အကျင့်တရားသိအရေးကြီးပါတယ်အတ္တိတရားဆိုတာကကိလေသာမျိုးပါမကြံဘယ်လိုပစ်တတ်ရတယ်ဆိုတဲ့နိလန်းနေပေါ့လေတုတ္တမြာညာလို့ဆိုရမှာပေါ့ နိလန်သိရှိထားပြီးတော့လက်တွေ့ကျင့်သုံးမှုလက်ရှိရပါဘူးလက်တွေ့ကျင့်သုံးလို့ရှိရင်ကျင့်သုံးတော့အတိညာနေဆိုတာဖြစ်လာတော့ပဲအတိညာဖြစ်တော့မတိမှုနဲ့ဒီမှမှုဟာတဖြည်းဖြည်းနှိမ့်မှိပြီးတော့ပေါ့လေဒီဟာတွေဆုံးယုတ်ပြီးတော့နောက်ဆုံးသူတို့လည်းပဲပြည့်စဲသွားနိုင်ပါတယ် အဲလိုအပညာလေးအစဉ်စဉ်ဖြစ်ဖို့ဆိုတာလည်းပဲရှေ့ဘက်ကသူ့အထောက်ကူတွေအရှိရပါတယ်ရှေ့ဘက်အထောက်ကူတွေမလုံလောက်ဖဲနဲ့တော့အတိတရားသာရှိပြီးတော့အကျင့်တရားယုံကြည်ကြည်နဲ့ဆန္ဒပြင်းပြင်းနဲ့ရဲရဲရင်အမထုတ်ဘူးဆိုလို့ရှိရင်တော့ဒီလိုပါပဲအချိန်သာကုန်နေတယ်ဘာမှမထီအောင်လောက်ပါဘူးဒီတော့ ကိလေသာမျိုးပြကျင့်သုံးနိုင်ရင်ပါပေါ့ရှေ့ပိုင်းကအကြောင်းလေးတွေရှိခဲ့ပါလားဘုသတိပ္ပဘာဝနာတရားရဲ့အကျိုးတွေပေါ့စိတ်စီရင်မှုကအစအကျိုးခုနှမျိုးတော်ရတယ်ဆိုတာစင်ကြယ်တယ်ဆိုတာရဟနာဖြစ်တဲ့အဖြစ်ကိုဆိုပါတယ်သောတပန်တကရကအနာဂံဖြစ်ဖို့ကတော့အထူးပြောစရာမရှိပါဘူး စွန့်ကုန်နေပါပြီဘုရားဖြစ်တာလည်းပဲဒီတိပ္ပဌာန်ပါပဲတိတိကဘုရားဖြစ်တာလည်းဒီတိပ္ပဌာန်ပဲအရိယာတွေဖြစ်တာလည်းဒီတိပ္ပဌာန်လာကြောင်းလည်းရတာပါပဲလမ်းရိုးလမ်းဟောင်းကြီးပေါ်နေတယ်မှာအမှန်ကိုဖြောင့်ဖြူးပြီးတော့ပေါ်ဒီလျှောက်လို့ရှိရင်လျှောက်တော့ကျေးကျေးဇူးရှိနိုင်တဲ့လမ်းရိုးလမ်းဟောင်းကြီးပါပဲအဲဒီလမ်းရိုးလမ်းဟောင်းကြီး ရှောက်နီးကြည့်ပြီးတော့မှန်မှန်ရှောက်လို့ရှိရင်လမ်းဆုံးတော့ရွာရောက်ဆိုတော့ဗောလေအဆုံးရောက်တော့တကယ်တန်တိစုကစန္တိစုကခေါ်တဲ့အဝိဒိတစုကညဘောလေအိဗာမျက်မှောက်ပြုနိုင်တာပါပဲလူကြီးတို့အထောက်နေတဲ့လက်တွေ့တိပ္ပာဘာဝနာတရားမြတ်စွာဘုရားကမြတ်စွာဘုရားကိုယ်တိုင်ဖော်ထုတ်ခဲ့တာပါ နိဗ္ဗာန်တရားအထုလို့တဲ့ပုဂ္ဂိုလ်တွေအတ္တတရောပေါ့လေတတတရားရှင်တို့ကြာဆန္ဒတွေပြင်းပြပြီးတော့ရဲရဲရင်းရင်းနဲ့ပေါ့လေကိုလည်းတမငဲ့မငဲ့ဘယ်ဖက်နဲ့အထုနဲ့ရဲပါအကျိုးတွေပေါ်ပြထားတာရိုးရိုးလေးနဲ့အမှန်ကောင်းပါလားဘိက္ခုတို့ တရားပြည့်စုံဖို့ရာဆရှိတဲ့တ attva တို့ရဲ့စိတ်ရည်ကြည်ကိဝိစေကြဖို့ရာတချောင်းကြီးတော့ခီးပါပဲအဲဒီတချောင်းကြီးတော့ခီးဆိုတာကာယဝဇ္ဇစိတ်ဓမ္မခေါ်တဲ့ရှုခွင့်ကြည်၄မျိုးတွေကအတိတ်ပေါ်နေတဲ့ရှုခွက်ကလေးတွေပါပဲအဲ့ဒါလေးကြီးစဉ်းစားမပြဆွေးမြဲစွာရှုမှတ်မှုပါပဲ ဒီလိုလည်းပဲအရေးကြီးဆုံးအကျုံးကိုမြတ်စွာဘုရားဖော်ပြဖော်ပြထားပါတယ်ဒီတော့တရားရဲ့ကိုယ်ကြီးလေးတိလိုက်ရတယ်ဆိုတော့ဝိဒယတနာရှိစေထတ္တဝါသတ္တမသုဏတသနိဝရဏဝိခမောသဗ္ဗဝါတော်ဆိုတဲ့အတိုင်းပါလေတရားရဲ့စကောင်းရေးဂုံလေးတွေပေါ်လာတာပဲ။ ဘဝဆင်းရဲကလွတ်မြောက်ရေးဥတည်ပြီးတော့ဗောလေဗရဏာထားပြီးတော့သူတော်ကောင်းတရားကိုကြားနာနေတဲ့ပုဂ္ဂိုလ်မှာဟိုကကြားနာနေခြင်းမှာစူးစိုက်စိုက်နားနေတဲ့အခါဗောလေဟိုကလူချင်းတရားလူချင်းစသည်ဗောလေကမ္မစနာနိဝရဏတွေလည်းကင်းနေတယ် စိတ်တွေမကြင်မလောက်ဖြစ်ပြီးတော့စိတ်ကိစိတ်ဆိုမုံရိုးပြင့်ဖားတဲ့စိတ်ပုတ်ပြပါရဏိဝရဏတွေလည်းကျင်းနေတယ်ဒေါသတွေလည်းဒါအမှန်ထိရှားတာပဲကွာလူတွေကြကြတက်တက်ကြောကြောနဲ့စိတ်နားထောင်နေရဆိုတော့ထိုင်ရင်ပြီးတာသဘောမပေါအောင်အဲ့ဒါကြီးလည်းကျင်းနေတယ်နာကြတဲ့တရားပေါ်မှာ တတိထားပြီးတော့စူးစိုက်နေတယ်ဆိုတဲ့ကောကစိတ်တောင်းရောက်ရောက်တောင်းပြေးရောက်ပြီးတဲ့ဥဒိစ္စဆိုတာလည်းမရှိဘူးဘုရားကပြုခဲ့တဲ့ဟာတွေအာယုပြုပြီးတော့ပူပန်ဆင်းရဲတာမျိုးလည်းမရှိဘူးကောင်းတာတွေမပြုမဲ့မပြုမဲ့မပြုမဲ့မပြုမိပါလားဆိုပြီးတော့ဒီလိုလည်းပဲလုံထားရတာမရှိဘူးဒီကောလည်းပဲဒီတိတိတော်ဘာလို့တရားရဲ့အကျိုးသိပြီးတော့ ယုံယုံကြည်ကြည်နဲ့နားနေတယ်ဆိုလို့ရှိရင်လည်းဒုလောဒုလောဝိသိကိစ္စဆိုတဲ့និဝရဏတွေလည်းမရှိဘူးនិဝရဏတွေဆိုတာဖြူစင်တန်ရှင်းရေးကိုဖန်တားတဲ့သဘောတွေစိတ်ကိုညင်ညောင်းပြုလုပ်တတ်တဲ့သဘောတွေအတိပညာကိုချိနဲ့အောင်ပြုလုပ်တတ်တဲ့တရားတွေဖို့တန်တဲ့တရားတွေကို တကယ်ဘဝရှင်းရင်မှလူရရေးအတွက်ပဓာနာထားပြီးတော့ဥတည်ပြီးတော့နာကြလို့ရှိရင်ပထမဆုံးဒီအကျိုးလေးတွေရတယ်တရားတော်ရဲ့အစကောင်းကြီးကိုစပြီးတော့ပေါ်လာတော့တာပါပဲဒါနာတတ်တဲ့ပုဂ္ဂိုလ်တွေမှာနာတတ်တဲ့ပုဂ္ဂိုလ်တွေဆိုတာကဥဒယတနာစီစီတတ္တဝါတတ္တဝါသတ္တမဆုနာတ္တဆိုင်ဘောရှင်ရဲ့လူမြောက်ရေးလူမြောက်ကြောင်း ရှင်းမှာဥတီထားပဲတပ္ပနာထားပဲဆိုတာပါကိလေသာအချုပ်ချယ်တွေကလုံးရအောင်ငါတို့ရှင်းပြီးမှလေနားလည်ရတာစူးစိုက်စိုက်နားထောင်ပါဆိုတာပေါ့လေတကယ်သူတော်တရားတွေပေါ့လေအဲ့ဒါကြီးစူးစိုက်ပြီးတော့နားထောင်နေတော့မှပထမဆုံးရနိုင်တဲ့ဂုံကြီးပေါ့အစာပဲရနိုင်တဲ့ဂုံကြီးပဲဘယ်လောက်ကောင်းတယ်လို့တရားတော် အဲလိုတရားတွေကိုမြတ်စွာဘုရားခေါ်ခဲ့တာပါပါဠိလိုတော့အာတိအာတိကရဏဂုံကြီးခေါ်ပါတယ်ဘုရားလက်ထက်တော်ကာလကလည်းပဲသာသနာ့နယ်ပယ်ထဲမှာမှတ်တမ်းလေးတစ်ခုရှိခဲ့ပါတယ်ရှိပုံကတော့တရားတွေကိုရှုမြင်တဲ့ယောဂီပုဂ္ဂိုလ်မှာယောဂီပုဂ္ဂိုလ်အား ဘုရားကိုယ်တိုင်ကပဲဓမ္မဟောလေးစားလို့တဲ့တရင်လုံးကတူကပဲဟောဟောတဲ့ဟောသမျှတရားပေါ်မှာခုနဥတိကျေကောင်းဝင်ကောင်းနဲ့နားတဲ့ပုဂ္ဂိုလ်မှာအထဝေဒအနေဒီပဲကောင်းသိသွားပြီဆိုလို့ရှိရင်ခံစားမှုတွေတမျိုးပဲခံစားလို့ကောင်းတယ် ဒေသနာဆင်ပေါ်လက်ရှိလက်ရှိဖြစ်ခြင်းလည်းဒီဒေသနာဆင်ဟာသမဏကိုပဲတာယာနာပြောဝဖြစ်မတော်ဝဲကောင်းလောက်အောင်လည်းဖြစ်တယ်ဆိုတော့ဓမ္မဝေဒပါလေအထဝေဒဓမ္မဝေဒဉာဏ်ကြီးရတယ်အနတ္တိဝရတိတိရှိပြီးတော့ဒေသနာစဉ်လေးတွေအာရုံပြုရလို့ရှိရင်တမျိုးအရသာဟောလေအယုရသာလည်းရှိပါတယ်အဲ့ဒါလည်းပဲ သာသနာမှာမှတ်တမ်းရှိကြပါလားဘုရားမြတ်စွာကိုယ်တိုင်ဟောထားတော့ပိုလည်းပဲကြည်ကြပါတယ်ဟွန်းဥတီကျေကောင်းကောင်းနဲ့သူတော်တရားကြားလာတဲ့ပုဂ္ဂိုလ်မှာနိဗ္ဗာန်တရားကြီးကိဝိစီကြတယ်ဆိုတာပေါ့ဘုရားမြတ်စွာကဘိက္ခုတို့ဖြူစင်ကြီးမြတ်သောဘုရားရဲ့တပိတာဝကပုဂ္ဂိုလ်ဟာ ရှင်ရာပဲဖြစ်ဖြစ်လူကြောင့်ပဲဖြစ်ဖြစ်ဘယ်ကုတ်ပုဂ္ဂိုလ်ဆိုပါလဲ။ဝိတ္တသောတော်ဆိုတာအခြားတော်နာစိတ်ထုံအပ်တော်နာရှိရဆိုတော့ယူတည်တည်လေးလေးစားစားပါလေ။ကြည်နီးမှလည်းသိပြီးတော့ဟောရှင်ကလွတ်ရောက်စေမယ်ဆိုတဲ့ဥတီချက်နဲ့ပါလေ။တရားနာကြတဲ့ပုဂ္ဂိုလ်ဟာတဲ့။ညူရဏတရား ဒီအဲ့ဒီခိုက်တံမှာတော့ကင်းနေတတ်ပါလေ။ဘာဖြစ်လို့တရားကိုအာရုံပြုထားတော့ခုနစောစောကင်းကပြောခဲ့တဲ့အတိုင်းကာမဂုဏ်အာရုံပေါ်မှာစဉ်းစားတာမရှိစုပုတ်တွေလည်းမဖြစ်ပါလိမ့်။ပြန်လည်းအဲနိုင်ပြီးတာလည်းမရှိပြန်လည်းပူပါတာလည်းမရှိယုံကြည်ခြင်းနဲ့နားထောင်နေဆိုတော့သူလောသူလောနဲ့မယုံကြည်တာလည်းမရှိဆိုတော့ ဒါအမှန်ထင်ရှားတာပဲဒါမြတ်စွာဘုရားကိုယ်တိုင်မဲ့ဓမ္မမိကြားထားပါတယ်ဓမ္မဒီတော့အခုလက်တွေ့အထုတ်တော့မတည်သေးရင်လည်းပဲကြည့်အောင်ကြည့်ပြီးလို့ရှိရင်လည်းပဲပို့ပြီးတော့ရှင်းလင်းအောင်ပေါ့လေတယုတ်တေပေါ့လေဆုစိတ်နားထောင်တဲ့ပုဂ္ဂိုလ်ဟာအထုတ်စေကာလမှာလည်းပဲនិဝရဏကြီးကိဝေစီကြပြီးတော့ စိတ်တည်ရှင်းလင်းခြင်းအကျိုးရတယ်ဆိုတာပေါ့လေအထောက်ထားကြီးခိုင်လုံတော့ပါပြီကျမ်းလာယုံရတဲ့တော်ကတလောက်နှောက်ချက်ပေးတဲ့လူဝိနာတရားတွေကိနိုင်တဲ့အခြေအနေရောက်တယ်ဆိုတော့လက်တွေ့ကျင့်သုံးမယ်ဆိုလို့ရှိရင်ဒီဟာတွေကိုဘယ်လောက်ပြင်နိုင်ရရှိမလဲဆိုတာအဲ့ဒါစဉ်းစားကြည့်ပေါ့ဟွန်း လက်တွေ့အားထုတ်လို့တော်တော်လေးရှင်းရှင်းလေးဖြစ်သွားပြီဆိုလို့ရှိရင်စိတ်ငြိမ်ချမ်းသာပေါ့လေသမထစုဖတ်စွာရတယ်တရားမှတဆင်းဆက်ပြီးတော့အ ਨੇ ဆုံးဥရပြညာဘဲလောက်ရောက်ရင်ပဲဥပဇ္ဇနာစုခဆိုတာပေါ့လေအဲဒီချမ်းသာတွေပေါ့အဲဒီချမ်းသာတွေကိုဖြစ်စေတဲ့အနေအချင်းတည်ဆောင်လာတဲ့အတွက် လက်တွေ့ကျင့်သုံးခြင်းဖြင့်လည်းပဲသူကကောင်းကုံကိုဟောဒီကောင်းတဲ့ကုံကြီးကိုဆောင်ထားနိုင်တာမဟုတ်လို့ကောင်းတဲ့ကုံကြီးရှိတာမဟုတ်လို့မြစ်စေကလျာဏအလေကောင်းကြီးကုံလို့အဲဒါလည်းပဲတရားကိုချီးကျူးထားပါတယ်လက်တွေ့အမထုတ်သေးပဲနဲ့တော့သမထစုကမရနိုင်ပါဘူး နီးတိယုံနဲ့တော့နိဝရဏတိဝတ်တော်တော့ငြိမ်တော့တာမရှိနိုင်သေးပါဘူးဥပဒနာညာမရှိသေးဘူးဆိုလို့ရှိရင်လည်းပဲဥပဒနာချမ်းသာမရသေးပါဘူးဒါတော့အတ္တတရားနေပြီးတော့အကျင့်တရားထက်လိုက်လို့ပေါ့လေနိဝရဏတရားတွေဖြစ်ခွင့်မရဘဲနဲ့ငြိမ်နေပြီဆိုလို့ရှိရင်ပစ္စည်းကဓမ္မေဆက် သမီတိတိသမထောအရာပါလေစัจ jin မတရားတွေညှို့စီတာမဟုတ်လို့သမထဆိုတာဖြစ်လာတာပါပဲလက်တွေ့ပြောလို့ရှိရင်အတုဇာယောဂီပုဂ္ဂိုလ်တွေထိုင်ပြီးတော့နေတဲ့အခါဝမ်းပိုက်ဆိုက်ပြီးတော့အသက်ပုံမှန်ရှူဆိုင်ပြုလုပ်တဲ့အခါဟောမဲကဖောင်းလာတာလေပိတ်ကြသွားတယ်ဖောင်းတယ်ဆိုတာအပြောပါပဲသဘောကတော့တောင်တင်းလှုပ်ရှားရွေ့သွားတယ် ဝါယောဖုတ္တဘာယုလေးအတွေ့တွေပါပဲဝါယောအဓိကဖြစ်တဲ့ရုပ်တွေပေါင်းစုနေပါလားတဖြစ်ခိုက်ရှုမှသဘာဝမြင်သည်ဆိုတဲ့အတိုင်းဖောက်ခိုက်ပိတ်ခိုက်မှရှိလို့ရှိရင်တကယ်သဘာဝစစ်ကြီးနောက်တော့မြင်လာတာပါပဲပထမတော့မြင်သေးပါဘူးဒါပေမဲ့လို့ဖောက်မှုပိတ်မှု ဒီလောကီအမြင်တက်ပြီးတော့ဒီလိုပဲမှတ်နေရတော့ပဲအဲ့ဒီမှတ်တဲ့အခါမှာဖောင်းမှုပေါ်လာလို့ရှိရင်ပိမှုပေါ်လာလို့ရှိရင်အဲ့ဒီပေါ်တဲ့အာယုံစီစိတ်ကလေးကတ်သွားအောင်အားစိတ်ရတယ်အပူရပြင်းအားစိတ်တာပါလေသတိပဋ္ဌာန်တော့ဘာတော့အတ္တပဝရိယလို့ဆိုထားပါတယ်အပူရပြင်းပူရပြင်းဆိုလို့ရှိရင်အေးဆက်ဆက်လောက်တာမရှိရဘူး နည်းနည်းကြာကြာလည်းရှိရမယ်တက်တက်ကြွကြွဖြတ်ဖြတ်လည်းလည်းရှိရမယ်အဲလိုတွေကမျိုးပြောတာပါငယ်တာလောကြာဖြတ်လိုက်ရပါတယ်ဟမ်ပုံလေးပေါ်လာတာနဲ့အဲ့ဒီစီတန်ရှင်းတဲ့စိတ်ကလေးကတ်သွားအောင်သုံးဖို့တရေကလေးကတ်သွားအောင်အားဆက်ရတယ်ဟမ်ပြီးတော့တစ်ဖက်ကလည်းပဲတဲ့အောင်ဆိုပြီးတော့ဇန်သဘောနဲ့ဥတက်နဲ့ချိန်ပေးရတာအားသာစိုက်သွားလို့ရှိရင် အားစိတ်ဝင်လာဆိုင်လို့ရှိရင်အားကများရင်လည်းချော်သွားနိုင်တယ်နဲရင်လည်းပဲရှုွက်စီမရောက်ဘူးဒီအလောတော်ဖြစ်အောင်ဆိုပြီးတော့ချိန်ရတယ်တော့တရားစံတော်လေးရတယ်ပါရပါတယ်ချိန်သာချိန်သားပြီးတော့အားမဆိုင်ဘူးဆိုလို့ရှိရင်လည်းပဲမရောက်ပါဘူးဒီတော့ပေါ်လာတဲ့အောင်စီရောက်ဖို့လဲလိုတယ်တဲ့ဖို့လဲလိုတယ် ရောက်အောင်ဆိုတာကအဆိုင်အတာပါလုံလောက်ဝိရိယတဲ့ဖို့ဆိုတာကဝိတက်တဲ့ပြီးတော့တိတိမိမိဖြစ်သွားဖို့လည်းပဲဥစ္စာတာပါလေဇန်၅ပါးသို့မဟုတ်ဇန်၆ပါးတဲ့ကပထမဆုံးဒီဝိတ္တဥ္စာရအရေးကြီးပါတယ်တော်ဒါဒီပါရပါတယ်တော်ရှင်းရလျှောက်လို့ရှိရင်လည်းဒုတိယကောက်မလျှောက်စိတ်ကပြီးတော့လှမ်းတိုင်းလှမ်းတိုင်းမှာပါလေ အဲဒီအမူအရာလေးပေါ်မှာစိတ်ကလေးဒီကလေးတက်ကတ်တော့ပုရိပင်းအားဆိုင်ရတယ်ချိန်နဲ့ချိန်ရတယ်နော်ဒီတစ်ခုလိုပါတယ်ကြွားတယ်ခြားတယ်ကြွားတဲ့ပုံမှာခြားတဲ့ပုံမှာကြွားလမ်းချသုံးရလျှောက်လို့ရှိရင်လည်းကြွားစေခဏမှအဲဒီပုံမှာလမ်းလိုက်ရှိလမ်းတဲ့ပုံမှာကလည်းအားဆိုင်ရတယ်တဲ့ရတယ်အဲလိုနဲ့နင်းချတဲ့ခါမှလည်းပဲစာကအဆုံးအထိပေါ်လေတော့အားဆိုင်မှုရှိရတယ် တက်အောင်လည်းချိန်ပေးရတယ်ပေါ့လေဒီမှာဘယ်လိုအမှုရာပေါ်သည်ဖြစ်စေပေါ့လေပေါ်လာတဲ့အမှုရာခုနကာယဝိညာဉ်စိတ်ဓမ္မခေါ်တဲ့အာယုန်၄ချက်တည်းကရှုခွင့်ကြည်ကြီးရပါလေအတိအသိရှုခွင့်လေးတွေပေါ်တယ်ပေါ်တယ်အဲဒီလိုလုပ်ရတာကြီးပဲဒါသိအရေးကြီးပါလေအဆက်ရတယ်ချိန်တတ်ကြရတယ်ဒါယောဂီရဲ့တာဝစိတ်ကတိုင်းမလားအဲဒီဟာယောဂီရဲ့တာဝရှိတယ်နော်လက်ငင်းပေါ်ရဲ့ ရှုပဲဖောင်းပေမှုမှာတတိလေးကတ်သွားအောင်ကပ်ပြီးတော့စူးစီစီဖြစ်သွားအောင်ဘူရိပြင်းနိုးချတက်ကြွဖြတ်လက်တဲ့ဝိရိယရှိနေတော့ပြင်းယူမှုကအစပါလိအောက်တို့အညီကြီးတွေမရှိဘူးတန့်ရှင်းနေတယ်တမနစ်ဆိုရင်စက်ကပေါင်း60ဆိုတော့ဝိရိယတစ်ချိန်ရ တစ်စက္ကန့်ဒီချိန်ကျနဲ့တွက်လို့ရှိရင်အချိန်ပေါင်း60ပေါ့လေတန်ရှင်းနေတယ်။ဟွန်းဒါအဝိတ္တရကင်းနေတာပဲဒီမှာနှစ်စက္ကန့်မှဒီချိန်ကျတွက်တောင်မှ10မိနစ်မှဆိုလို့ရှိရင်အချိန်ပေါင်း30တန်ရှင်းနေရလဲလား။ဒါဝိရိယစိုက်တဲ့အတွက်ဝိရိယကကိလေသာလက်မခံပယ်လှန်တဲ့သဘောပေါ့။ ဖြစ်ပြီးသားကိုပယ်တာမဟုတ်ဘူးဖြစ်ခွင့်မပေးတာပေါ့လေသူ့နေရာမပေးတာပေါ့ဒါလေးတော့လည်းတန်ဖို့ရှိပြီပေါင်းပေါ်တယ်ပြင်ပေါ်တယ်ကတတိနဲ့တဲ့သွားစိတ်နဲ့တဲ့သွားချိန်ရွယ်ပြေးတယ်ဆိုတဲ့ကူကစိတ်ဟာတခြားချော်တော့ငေါ်ပြီးတော့အလကားလားဖြစ်မသွားဘူး ဒီမှာပဲစိုက်ထားတယ်ဆိုတော့ကာမဝုဒ္ဒေဆိုတာလည်းမရှိတော့ကောင်းတာကြီးဉာဏ်ကြနာစာ ထိတွေ့ကျင်တာပေါ့လေအဲ့ဒါလေးကျင်းနေတယ်ပြီးတော့စိတ်ပြစိတ်ဆုံးမုန်းရင်းတဲ့သဘောကြီးဖြစ်ပြီးတော့သူများကိုဖြစ်စည်းခြင်းနဲ့ပြပါရဝုဒ္ဒေတွေတော့မရှိဘူးတမဝုဒ္ဒေကျင်းတယ်ဗျာဝရဝုဒ္ဒေတွေလည်းကျင်းနေတာပဲ မနာလို့ဝန်တို့မှုတွေကြားပြီးတော့သူတစ်ပါးကိုဖြစ်စည်းလိုတဲ့ဆင်းရဲစေလိုတဲ့သဘောပေါ့လေညှိစက်လိုတဲ့သဘောဝိတဝုတ္တကြီးလည်းကျင်းနေတာပဲပေါင်းနေပုံနဲ့ပိန်နိုင်ပိန်နေပုံမှာဟောဒီကအုံနဲ့မသိနဲ့တဲ့နေသလောက်ဟုတ်လားမိစ္ဆာဝုတ္တကြီးကျင်းပြီးတော့နေတာဒါလက်တွေပဲတတ်တန်ရှင်းနေတာပေါ့ န်းရဲ့အာယုံနဲ့စိတ်နဲ့ပုတ်တိုက်တကယ်လို့ထိထိမိဖြစ်သွားပြီဆိုရင်တိတ်ကျဉ်တတ်လာတာထိထိဖြစ်တာဝိจารခေါ်တယ်ဒီတော့ထိထိဖြစ်ပြီဆိုလို့ရှိရင်ကိုလိုရတဲ့အလုပ်ဟာထိရောက်မှန်သိတော့ကျဉ်တတ်လာတာပဲဟွန်းကာယအမှန်သင်္ချာတာပဲကျဉ်တတ်တာတိတ်တိတ်လာတော့ချက်တော်ကလေးဖြစ်လာတော့ ဒုပိတံကစားတဲ့အခါမှာပြည့်မှတ်တိုးကိုချိန်ပြီးတော့အားစိတ်ပြည့်တဲ့အခါအားစိတ်ကလည်းလောတော်ဖြစ်တော့ပြည့်မှတ်တိုးစီလည်းရောက်သွားပြီချိန်ပြီးတော့တဲ့ပြီးတော့ထပ်လည်းကြီးသွားပြီဆိုရင်အိုးခုံတော့ခုံတော့နဲ့နှစ်တရားကိုပီတိတွေဖြစ်ပြီးတော့နေလို့တိုင်လို့သိကောင်းလာတော့အဲ့ဒီဥပမာလေးနဲ့ရှင်းကြည့်လို့ရှိရင် ခုလိုအားဆိုင်ပြီးတော့ချိန်သားကိုမှတ်လို့အရုံနဲ့ထိမိသွားပြီဆိုရင်သောဝိဇိဝကံဝိဇအကုသလေတံလေဟိသဝိတကံသဝိจารံဝိဇံပိတိစုခံဆိုတာဖြစ်လာတာပဲဒါမှလည်းသိစားတာပဲဒီမှာငင်းလို့မရဘူးဟွန်းခုန ရှုမှတ်မှုအင်္ဂါလေးတွေစုံသွားပြီဆိုလို့ရှိရင်အဟုသုတရားတွေကလည်းကင်းနေတာပါပဲတဲ့ပြီးတော့နိဝရဏတရားတွေကလည်းပဲကာမိဆန္ဒပြဘာရအစရှိတဲ့နိဝရဏတရားတွေကလည်းပဲစိတ်နေတာပါပဲချိန်သားကြိုက်တဲ့သဘောပုတ်တိုက်ထိမှလည်းဥဟုဟုဆရာဥဒေဟုဆရာပါတဲ့ ခုနနိဝရဏတွေကင်းစိတ်တဲ့ဝိကိစ္စဆိုတာကင်းစိတ်တဲ့ပိဋိစုကဖြစ်လာတယ်ဒါဟာတရားတော်ရဲ့မရှိကလျာဏပေါ်လေအလေကောင်းရင်ခုပေါ်လေဒါဝိပဿနာမပါသေးဘူးဝိပဿနာဖြစ်လို့ချမ်းသာဖြစ်ပုံပေါ်လေအဲ့ဒါကြတော့နှောင်းလိုက်ကြမယ်ပြောနေတော့တာပါပဲပထမအစတော့ဒီချမ်းသာရအောင်ပါပေါ်လေဒီမှာသာဓု සාදු සාදු